ဣန္ဒြေထိုက်ကြောင်းကိုပါတွေကခုနှစ်ခုမြောက်စသည်ပေါ့လေသင်ပြပါမယ်ခုနှစ်ခုမြောက်ကတော့ကာယေကြဇီဝိတေကြအနာပိခတဥပဋ္ဌပေတိကာယေဆိုတာရုပ်ကိုယ်ကြီးပေါ့ရုပ်ကိုယ်ကြီးဆိုတာမိမိကိုယ်ကြီးပါပဲ ជីវិတဆိုတာကအသက်ပေါ့အသက်ကရုပ်တယ်လည်းရှိတယ်နာမ်တယ်လည်းရှိတယ်ရုပ်တယ်ကတော့ရုပ်ဆိုင်ရာတွေကိုရှင်းတန်းအောင်လို့ဆောက်ရှောက်ပြီးတော့နာမ်တယ်ကတော့နာမ်ဆိုင်ရာတရားတွေကိုရှင်းတန်းအောင်သူကဆောက်ရှောက်သူကရှိနေလို့ရုပ်တရားနာမ်တရားတွေဟာရှင်းတန်းလှုပ်ရှားမှုဖြစ်နေတာ အဲ့ဒီအသက်ပေါ်မှာရုပ်ခန္ဓာကိုယ်ပေါ်မှာရောအသက်ပေါ်မှာရောဝဋ္ဌပေတိအနိကတည်စီရမယ်အနိကထားရမယ်တည်ထောင်ရဖြစ်စီရမယ်ဘာဖြစ်စီရမှာလဲဆိုတော့အနပခတ္တနပခတ္တဆိုတာလက်ကိုချင်းမရှိရဘူး ခန္ဓာကိုယ်ရောအသက်ရောမနှမျောရအောင်စွန့်လွတ်နိုင်ရမယ်ပေါ့လေစွန့်စားနိုင်ရမယ်ပေါ့လေဆိုတာငဲ့တယ်ဆိုတာကကိုယ့်ကိုယ်ကိုတနာလို့ငဲ့တာလည်းရှိပါတယ်နှမျောလို့ငဲ့တာလည်းရှိပါတယ်အဲဒီလိုငဲ့ကွက်မှုတွေပေါ့လေနှမျောမှုတွေတနာမှုတွေပေါ့လေညတာမှုတွေပေါ့အဲ့ဒါမျိုးရပါဘူး မညာတရားလို့ဆိုတာပေါ့လေကိုယ်ပေါ်နဲ့အသက်ပေါ်မှာမညာတရားဘူးတဲ့အဖြောင်းတော့ပြောလို့ရှိရင်တော့ရက်စရမယ်ဆိုတဲ့သဘောမျိုးပါရက်စတယ်ဆိုတာကရုဏာမဲ့တဲ့ရက်စမျိုးမဟုတ်ပါဘူးအမကညာရှိတဲ့ကိုယ်နဲ့အသက်ကိုဆွလို့လိုက်ခြင်းကြောင့်အမနာအဖို့တာနဲ့အမကညာရှိတဲ့ ချမ်းသာတွေပေါ့ချမ်းသာတွေရနိုင်တာဒီတော့အမကညာဖြစ်တဲ့အရာကိုစွန့်လွတ်ဖို့ကပထမစွန့်လွတ်လိုက်လို့ရှိရင်နောက်အဖို့တန်တဲ့ဟာတွေကိုလက်ဝယ်ပိုင်ဆိုင်တာပေါ့ကိုယ်ဝယ်ဖြစ်သွားတာကဒုတိယပေါ့ပဋိက္ခဟခေါ်ပါတယ်ပရိစ္ဆာကနဲ့ပဋိက္ခဟဆိုတာပေါ့စွန့်လွတ်မှုပိုင်ဆိုင်မှုဆိုတာပေါ့ အဲဒီပိုက်ဆိုင်လာတဲ့ဟာတွေကအမကရရှိပါတယ်တော့။အဲလိုကိုယ်နဲ့အသက်မငဲ့ကွက်ရက်ဆက်နိုင်ရပြီလို့ဒီလိုဆိုထားပါတယ်။ငဲ့ကွက်တယ်ဆိုတာကိုကတန်ဖိုးရှိတယ်အထင်ရှိနေလို့ပေါ့လေ။လွယ်မှားတဲ့အထင်ရှိနေလို့တန်ဖိုးရှိတဲ့အရာဆိုရင်နှမျောတာပဲ။အဲ မပြောတော့လည်းပဲနာမှာကျင်မှာကြိုက်မှာခဲမှာနောက်ဆုံးအသက်တည်မှာပေါ့လေဒါရဆိုရင်စိတ်တွေဖြစ်လာတော့တာပါပဲတော့အဲ့ဒါတွေကတွန့်တူတဲ့စိတ်တွေပဲတတိကြောင်တဲ့စိတ်တွေပဲတော့လည်းလည်းဖြစ်တတ်ပါတယ်ဒါတော့ဆွလို့ရမယ့်အရာဆိုရင်အဲ့ဒီဆွလို့ရမယ့်အရာပေါ်မှာပေါ့လေမတိစရာအပြစ်တွေမြင်အောင်ကြည့်ရပါတယ် ဒါမလို့ကာယေအစုကြည်ပါဝေရလို့ဆိုထားပါတယ်ရုပ်ကိုကြီးပေါ်မှာမစင်ကြမတတ်ရှင်းယွန်းစရာအနေနဲ့ငဲ့ကွယ်မှုရှိရတယ်ငဲ့ကွယ်ကင်းရတယ်လို့ဆိုပါတယ်ဟွန်းကိုကတတိနေလို့ရှိရင်ဒါကြီးဖြစ်ပြရတာမတက်တာဘူးယွန်းစရာအနေနဲ့ဟွန်းဥပမာရပါနဲ့ဒီလဲဆိုလို့ရှိရင် ဘာယရကအဝိညာဏအဝိညာဏကခုနှစ်ပေဝိရလို့ဆိုထားပါတယ်အပဖြစ်တဲ့အသက်ဝိညာဉ်မဲ့တဲ့ခန္ဓာကိုယ်ပုတ်ကောင်ကြီးပေါ်မှာလို့တဲ့ပုတ်ကောင်ကြီးလို့သဘောထားပါတယ်ကိုယ်မှာတော့ရုပ်တဲ့နဲ့နာတဲ့ရှိနေလို့ရှင်းတန်နေသေးတယ်လို့ဆိုမယ်လို့အမှားတော့ဒီခန္ဓာကိုယ်ကြီးထဲမှာယုံစရာတွေတွေ့ရတာပေါ့ ဆာမင်းမွန်ကြီးခြေတိလက်ဒီတော့အရေးအစတွေပေါ့32ခုတ္တကဒါတွေဟာတစ်ခုချင်းတစ်ခုချင်းပုံပုံပြီးတော့ခွဲစိတ်ပြီးတော့ကြည့်လို့ရှိရင်ယုံစရာပဲပေါင်းလိုက်ကြည့်လို့ရှိရင်တတိနေတာပေါ့လေခွဲခွဲကြည့်လို့ရှိရင်မတတိတော့ယုံစရာအနေဖြစ်လာတာပါအဲ့ဒီလိုအနေနဲ့လည်းကြည့်ရပါတယ်ပိုးပြီးတော့ယုံစရာကောင်းတာကမျက်စိနဲ့အစဉ်ဆုံးလဲလို့ရှိရင်မြင်သိဖို့ စောင့်စည်းမှုမရှိလို့ရှိရင်တော့ရှစ်ဆရာနဲ့တွေ့လို့ရှိရင်ရှစ်ခုမုန်းဆရာနဲ့တွေ့လို့ရှိရင်မုန်းခုထင်ရှားပေါ်လာတဲ့အာရုံရဲ့သဘောမှာကိုထိရောက်အောင်မသိလို့ရှိရင်ဒူဝေခုမှုံဝါဝါမပြတ်သားမှုပေါ့လေမသိမှုဒီမှာမှုအဲ့ဒါကြီးဖြစ်သွားတာပဲအဲ့ဒါကြီးသိရုံစရာကောင်းတယ်ဘုရားဆာမင်းဝင်းကြီးရှိတဲ့ဒီတော့ရည်ကိုယ်တွေက အညီကြီးတွေတဲ့ပိုးပြီးတော့ကြိုစရာကောင်းတယ်ကိုအညီကြီးတွေကလူအစဉ်တန်းမနှိမ့်ချနိုင်ဘူးကိုယ်ရဲ့ကမြင်တဲ့ခိုက်တာမှာဖြစ်နေတဲ့စောင့်ကြည့်မှုရှိလို့ဖြစ်နေတဲ့ဟာတွေကလူစင်နဲ့နေအောင်လဲနှိမ့်ချတတ်တယ်အောက်တန်းကျသွားအောင်လဲသူကနှိမ့်ချတတ်တယ်ဖိချတတ်တယ်သူကအဲ့ဒါပိုးကြိုစရာကောင်းတယ်ကြားတဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါသိတဲ့အခါ စောင့်စည်းမှုရှိလို့ရှိရင်မရှိသလောက်တတိမဲ့လို့ရှိရင်မမဲ့မဲ့သလောက်တရားဝန်တရားတွေပြက်ကွယ်ပြီးတော့ပမာဒတရားအလိုလိုက်ထားလို့ရှိရင်လည်းလွတ်လပ်ခွင့်ပေးထားလို့ရှိရင်အိုးဖြစ်လိုက်တာမှတကယ်မှယင်းသမီးကြားသမီးနာသမီးစားသမီးထိသမီးတိတိမြတွေပေါ်မှာအကုန်လုံးကအငြိကြီးကြီးပါပဲအချိန်ကြီးပေါ့ရာနှုံးကြီးအငြိကြီးကြီးပါပဲအဲဒါကပို့ပြီးတော့ရင်ပြကောင်းတယ် အဲဒါမိမိခန္ဓာကိုယ်ကြီးပေါ်မှာရိုးရိုးအများနာလေတဲ့ယုံစရာအနေအထူးသဖြင့်အောက်တန်းနောက်တန်းကြတတ်တဲ့ဆွဲချတတ်တဲ့အကရုဒ္ဒမောဟကိလေသာဝါလိအဲဆွဲချတတ်တဲ့ကိလေသာဝါလိပို့ပြီးတော့ယုံစရာကောင်းတဲ့အနေပေါ့မတတိစရာအနေနဲ့ရှုကြည့်ရမယ်ရှုကြည့်လို့ရှိရင်ယုံစရာဆိုဘယ်လိုသိပ်ပိုက်ထားတော့မလဲဘယ်လိုဘာကဲလို့ရှုကြည့်ရမလဲဆိုတော့ ဘာဟိရကအဝိညာဏကကုဏပေဝိယဆိုထားပါတယ်အပြင်ပဆိုတော့ကိုယ်နဲ့မဆိုင်တာပေါ့ကိုယ်နဲ့မဆိုင်အပဖြစ်တဲ့အသက်ဝိညာဉ်မဲ့တဲ့ခန္ဓာကိုအပုပ်ကောင်ကြီးပေါ်မှာလို့ဒီအပုပ်ကောင်ကြီးဘယ်ကသွားငဲ့နေတော့လဲဟွန်းအဲ့ဒါလို့ငဲ့ခွတဲ့စိတ်ပေါ့လေအဲမငဲ့ခွတဲ့စိတ်အဲအဲ့ဒီစိတ်ကိုအနိကထားရမယ်ဆိုတော့ မွေးမြူရမယ်ဆိုတဲ့အဓိပ္ပာယ်ပါပဲဖြစ်စီရမယ်ဆိုတဲ့အဓိပ္ပာယ်မျိုးပါပဲဆွဲမွေးရမယ်ဆိုတဲ့အဓိပ္ပာယ်မျိုးပါဒါပါကာယကြနတ်တကတဥပ္ပထာပိတိဆိုတဲ့စကားကိုတရားသုံးကားနဲ့အဖြောင့်ကြလိုက်လို့ရှိရင်ရုပ်ကိုယ်ကြီးပေါ်မှာအဲငက်ွက်မှုမရှိရဆိုတော့ကိုယ်နာမှာယောဂရမှာပေါ့လေဟမ်အဲ့ဒါဒီပေါ့ တက်တော့တက်တာနေနေကြဆိုတော့နည်းနည်းလေးမတက်မတာဖြစ်သွားရဲ့ရွှေ့လိုက်ကျင်လိုက်ကြောင်းလိုက်ဆိုတာအမျိုးမျိုးပေါ့လေတက်တာအောင်ပြုလုပ်ကြပါတယ်နည်းနည်းလေးမှအနာမခံကြဘူးတိတ်ပြီးတော့ညားတယ်အဲ့ဒါကိုရေးတယ်အဲ့ဒီညားနေလို့ရှိရင်တော့စွန့်စားနိုင်မှအမကရရှိတဲ့တရားဥတရားမြတ်တွေရနိုင်တာမစွန့်စားနိုင်လို့ရှိရင်မရဘူးအဲ့ဒါဒီခါမျိုးမှာ ခန္ဓာကိုယ်ကြီးနာဘာလည်းမကြောက်ရဘူးယောဂရဘာလည်းမကြောက်ရဘူးတဖြည်းဖြည်းပေါ့လေစွန့်စားနေရတယ်နော်ဒါကသို့သော်ဒီတရားထုတာကတော့နာအောင်လုပ်ခိုင်းတာတော့မဟုတ်ပါဘူးယောဂရအောင်လုပ်ခိုင်းတာတော့မဟုတ်ပါဘူးယောဂရပြီးတော့တည်တဲ့လမ်းကြောင်းလိုက်ခိုင်းတာတော့မဟုတ်ပါဘူးယောဂဗျာကြီးကင်းပြီးတော့စိတ်တွေလည်းတန်တန်ရှင်းရှင်းနဲ့မတည်တဲ့လမ်းကြောင်းဖြောက်ရောင်ကြီးရောက်ဆိုပြီးတော့ တွန်းပို့တဲ့သဘောမျိုးလို့အဲ့ဒါကိုဖတ်ရပါမယ်တော့ဒီကျင်းမျိုးစုံစုံတဲ့ခန္ဓာကိုယ်ကြီးတွေကလုံးဝမပြည့်စည်ခင်လေးဟောဒီတန်လုံးရလုံးအခါလေးအဘကံရရှိတဲ့ချမ်းသာမှုတွေပေါ့လေဒီတရားတွေပေါ့လေတကယ်အနှစ်သာရတွေပေါ့လေအဲ့ဒါတွေတော့ထုတ်တတ်လို့ရှိရင်ပေါ့လေထုံနည်းသိပြီးတော့ စက်ကူစုပ်တွေပလတ်စတစ်စုပ်တွေပေါ့လေပလင်းကွဲတွေဖန်ကွဲတွေစသည်ပေါ့လေအကုန်လုံးပေါ့ဟိုမှာမိုက်ပုံကြီးမှာတွားပြီးတော့ဆွန့်ကြတယ်မိုက်ပုံကြီးအနေနဲ့ပြစ်ထားလို့ရှိရင်တော့မြေဩဇာပဲဖြစ်တာပေါ့အတုံးကြတော့တော့ကြတာပေါ့ဒါပေမဲ့လို့မြေဩဇာမဖြစ်ခင်မှာဒီအဖိုက်ပုံကြီးတွေကမျိုးတူတွေပေါ့လေတန့်ပြီးတော့ ပစ္စည်းတွေပြန်ထုတ်လို့ရှိရင်လူလုံးပစ္စည်းတွေဖြစ်နေတယ်မိုက်ပုံတွေကရွှေထုတ်ဆိုတာမျိုးတွေပေါ့လေဒီမှာညာရှိတဲ့လုံလဝိရရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါတွေလုတ်တတ်တယ်တော့အဲ့ဒီသဘောမျိုးပါပဲအမှန်တရှုပ်ထွေးလာတဲ့မသတိစီယာမိုက်ပုံကြီးနဲ့တူတဲ့ခန္ဓာကိုယ်ကြီးတွေကအဖို့ရံနေတကယ်တရားအဖို့ရံနေပါလေတော့အဲ့ဒါတွေချိန်ပြီးထုတ်ပြီးအောင်ဆိုပြီးတော့ပါလေ ခန္ဓာကိုယ်ကြီးမနှောပါနဲ့ဒါနဲ့ဖလဲပါအာမခံရရှိတဲ့ခန္ဓာကိုယ်ကြီးအရင်တည်ပြီးတော့အာမခံရရှိတဲ့တရားတွေနဲ့ဖလဲယူပါဆိုတာပေါ့အဲ့ဒါလိုပြုလုပ်တဲ့သဘောမျိုးပါပဲတက်တက်နဲ့အနာခံယောဂအဖြစ်ခံတဲ့အနေမျိုးအချင်းချင်းမဟုတ်ဘူးဆိုတာတော့နားလည်ထားဖို့ပါပဲជីវិតေကြအနပ္ပကတ္တဥပထာပေတိជីវិတဆိုတာအသက်ပေါ့ရုပ်တဲ့နာမ်တဲ့ရုပ်တဲ့နာမ်တဲ့ပုံမှာ နပက္ခတဥပဒဆိုတဲ့နိရပက္ခစိတ်တတဥပထပေတိဆိုတာပါလက်ွက်ချင်းကင်းတဲ့စိတ်နှမျိုးချင်းကင်းတဲ့စိတ်อืมအဲ့ဒါမျိုးအနိကထားရမယ်တည်စေရမယ်တည်ထောင်ရမယ်ပေါ့လေဖြစ်စေရမယ်ဒီလိုဆိုပါတယ်တတ္တဝါတွေဟာဆိုလို့ရှိရင်ကိုယ်တည်းကိုယ်သမျောကြတာပဲလူတွေလည်းကိုယ်တည်းကိုယ်သမျောကြတာပဲ အကြောင်းမတန်မဲနဲ့ကိုယ့်အသက်အဆုံးရှုံးမခံရဘူးအသက်ဟာအဲလူတိုင်းအဖို့ပေါ့လေအဖို့တန်တဲ့ဒီစိတ္တရအနေနဲ့ပေါ့လေအသက်မသေးရအောင်ထိရပေးရတယ်ပေါ့လေဒီလောက်တဲ့အချိန်ကြီးရောက်လို့ရှိရင်လည်းအသက်ကိုလူကြဒီလောက်တဲ့ယောဂရလို့ရှိရင်အသက်လူပြီးတော့ကုကြတာလေဘယ်လိုမြန်လို့ကြပါလဲကွာအဲဒါလူတိုင်းအမြန်လို့လို့ဖြစ်တဲ့အသက်ပေါ်မှာတော့မှ နှိကွက်မှုမရှိရဘူးအဲလိုဆိုရတယ်ဘယ်လိုသဘောဘယ်လိုသဘောထားရမှာလဲလို့ဆိုတော့ကျန်ကမြတ်မှာပြထားပါတယ်ဟိတဝတ္တပစ္စတိကေဝိယတိုက်တာဆိုတာအကျိုးမဲ့စီပွားမဲ့အကျိုးမဲ့စီပွားမဲ့အကျိုးမဲ့အာဝဟဆောင်းတာဆောင်းတယ်ဆိုတာဖြစ်စီတာအကျိုးမဲ့ဖြစ်စီအကျိုးမဲ့ဆောင်းအကျိုးမဲ့ဖြစ်စီတာ အကျိုးမဲ့ဆောင်တဲ့အကျိုးမဖြစ်ရဆိုတာအကျိုးစီးပွားမလိုလားတဲ့ပုဂ္ဂိုလ်ပေါ့ဒီရဲ့အကျိုးစီးပွားမလိုလားဘူးဆိုလို့ရှိရင်ဆန့်ကျင်ပဲပဲဆန့်ကျင်ပဲဆိုရန်သူပဲဒီရဲ့ကောင်းစားချမ်းသာရင်မလိုလားဘူးကုချမ်းသာလည်းဖြစ်ပါလည်းမလိုလားဘူးစိတ်ချမ်းသာဖြစ်ပါလည်းမလိုလားဘူးပြည့်စုံအောင်မြင်တာလည်းမလိုလားဘူးဘာမှကျိုးစီးပွားမလိုလားဘူးဆိုလို့ရှိရင်တော့ဆန့်ကျင်ပဲပဲဆန့်ကျင်ပဲဆိုရန်သူပဲဟွန်း အဲ့ဒါလို့အကျိုးစီးပွားမဲ့ဆောင်းနဲ့ဖြစ်စေတဲ့ရန်သူလိုသဘောထားရမယ်ဒီလိုဆိုရတယ်ครับရန်သူဘာပါနေစရာရှိဘောကိစ္စရှိကိုကျိုးစီးပွားမှာကိုလုံးဝမလိုလားပဲဘယ်လိုပြရမလဲဒီလိုဆိုရတယ်အသက်ပုံမှာလည်းအဲ့လိုရန်သူလိုသဘောထားပြီးတော့လက်ကွက်ကိုကင်းပါဒီလိုဆိုလိုရတယ်ဒီအသက်ကမြန်လို့စရာဖြစ်ပြီပဲလို့ကြီးကြီးကျယ်ကျယ်ပေါ့လေဒါရနာပြားတွေဖြစ်လာမယ် ကုလမရနိုင်အောင်ယောဂါတွေကလည်းပဲပြင်းထန်လာပဲဒီလောက်နည်းနည်းပြင်းထန်လာပဲဆိုလို့ရှိရင်တော့ဒီအနာကိုဆက်ပြီးတော့မခံနိုင်ကြဘူးသို့တော့အတက်ကလည်းမထွက်နိုင်ဘူးဆိုတော့ဒီအနာဒဏ်လည်းပဲဖြစ်စည်းနေတော့တော်တော်မတက်မတာဖြစ်တာပဲအဲ့တော့အတက်ရှိနေတာကိုပဲဒီဒုက္ခဟာသူ့မှာမဆုံးနိုင်ပဲဖြစ်နေတာကိုအဲတော့အတက်ကလေးရှိနေတယ်ဒီဒုက္ခတွေဖြစ်ရတာတည်သွားလို့ရှိရင်တော့ချမ်းသာပါပဲဆိုပြီးတော့ ဒီလိုပဲစိတ်တစ်မျိုးဖြစ်ပြီးတော့ကိုယ့်ကိုယ်ကိုတတ်သေးတာလေစိတ်တောက်သေးတာလေစသည်ပေါ့လေအမျိုးမျိုးပေါ့အဲ့ဒါမျိုးရှိတတ်ပါတယ်ဒီမှာလက်ရှိရင်သူဆင်းရဲနေတာကိုဒီတော့အဲ့ဒီလိုအနေမျိုးအသက်ပေါ်မှာပေါ့လေဒုက္ခပေးတဲ့ကျိုးစီးပွားမလိုလားတဲ့ယန္တူမျိုးလိုသဘောထားပြီးတော့သဘောထားနေတယ်ဆိုလို့ရှိရင်တော့သူငဲ့ဖို့မလိုတော့ဘူးပေါ့သူငဲ့စရာမရှိလို့ရှိရင်ငဲ့ရင်စောင်းနိုင်တယ်စောင်းရင်ဖိတ်နိုင်တယ် မငယ်ဘူးဆိုတော့တဲ့နေပြီတဲ့နေပြီဆိုလို့ရှိရင်တော့ဘာမှဖိတ်เสียဆင်เสียမရှိတော့ဟောလို့အကောင်လုံးဒီမှာအာဖိုးတာနေဆိုလို့ရှိရင်တော့အဖတ်တင်နေတာပဲဘုဒ္ဓမြတ်စွာကိုယ်တိုင်လည်းပဲဒီလိုပဲစွန့်စားပြီးတော့အနှစ်သာရနဲ့ပြည့်စုံတဲ့တရားတွေပေါ့လေအမှန်တရားတွေသိအောင်ကြိုးစားကြရတာပါပဲမစွန့်စားလို့ရှိရင်တော့မရဘူးပေါ့လေဘောဆက်ဆက်ကစွန့်စားရတာဒီအများကြီးပါပဲ ဒီတွေ့မယ်ဆိုလို့ရှိရင်မဆုံးနိုင်ပါဘူးဒါနကုသိုလ်တစ်ခုကိုပဲအဲ့ဒါစဉ်းစားကြည့်ပေါ့ဘယ်လိုစဉ်းစားရမလဲဆိုတာရှိပါတော့အသိပညာရဖို့ရအတွက်ပေါ့အသိပညာလည်းကိုယ့်အတွက်တက်တက်ပေါ့ဘူးအလုံးဒုက္ခရောက်နေတဲ့တတ္တဝါတွေပေါ့လေကယ်တင်ဖို့ရပေါ့လေဒီသိပညာလေးရအောင်ပါရမီတွေစုရဆောင်ရတဲ့ကိစ္စဆိုတာနည်းတာမဟုတ်ဘူးဒါတော့ အတိပညာနဲ့အသက်ရှင်ရတာဟာတန်ဖိုးရှိတယ်အဲ့ဒီအတိပညာလည်းပဲစာဝတ်နေရေးပြည်လေစီတဲ့လောကီအတတ်ပညာမျိုးစုံဒါပြောတာမဟုတ်ပါဘူးဒီစေအမှန်တရားတွေအမှန်တိုင်းသိပြီးတော့စေရဖြစ်ကြောင့်အမှန်တရားတွေပယ်ရှားနိုင်ပြီးတော့စေရငြိမ်းရအမှန်တရားတွေမျက်မှောက်ပြုမျက်မှောက်ပြုနိုင်လောက်တဲ့ဒီအကျင့်တရားတွေပေါ့မဂ္ဂင်ရှိပါအကျင့်တရားတွေရှင်းသုံးပြီးတော့ တကယ်ချမ်းသာစေပေါ့လေအမဂ္ဂညရှိတဲ့ချမ်းသာစေအမဂ္ဂညရှိတဲ့ယုံနာတရားတွေချုပ်ရင်းရဖြစ်တဲ့တကယ်ချမ်းသာစေမြင်သိတဲ့ပညာပေါ့လေအဲ့ဒီပညာမျိုးနဲ့ရှင်းတာမှုမျိုးတာတတ်ဖို့ရှိပါတယ်အဲ့ဒါမျိုးမဟုတ်ဖဲနဲ့ဒုက္ခိကိစ္စနဲ့ကာမဂုဏ်ကိစ္စနဲ့အချိန်ကုန်ပြီးတော့ရှင်းတာနဲ့အရာမျိုးကတော့ဘာမှတတ်ဖို့မရှိလာပါဘူးအမဂ္ဂညလည်းမရှိပါဘူး ဒီရှင်သာမှုအကြောင်းကြည့်ပြီးတော့တော့မှအကုသိုလ်တွေအများကြီးပွားစရာရှိပါတယ်ကိုယ်နဲ့ဆက်တဲ့ဆင်းရဲတွေရောစိတ်နဲ့ဆက်တဲ့ဆင်းရဲတွေရောမဆုံးနိုင်အောင်ဖြစ်ပါတယ်ဒီနေ့ယောဂီလေးတယောက်ကသူ့မှာဆင်းရဲတွေကြုံကုန်ပေါ့လေရည်လေးစမ်းစမ်းနေပေါ့လေဝိရဒံနဲ့လျှောက်ထားသွားပါတယ် life is a suffering ဘဝဟာ ဒုက္ခပါပဲတနည်းအားဖြင့်အသက်ရှင်နေရတာဒုက္ခပါပဲလို့ဘုန်းကြီးကတော့အတိအကျကောက်ပါတယ်အသက်ရှင်နေရအသက်ရှင်လို့ဒီဒုက္ခတွေမဆုံးနေတဲ့ဒုက္ခတွေကျုံနေရတာလေသူကသူ့ကိုယ်လေးနဲ့ပြောသွားပါတယ်တော့ဟမ်သက်ရှင်နေတာကောင်းတာတွေတွေ့ရတာဟုတ်တော့မကောင်းတာတွေအားကြီးတွေ့တာဘူးတရားထုတ်တဲ့ကဆိုလို့ရှိရင်ခန္ဓာကိုယ်ဟာခန္ဓာကိုယ်ရဲ့မှာပေါ့လေကောင်းတဲ့အကွက်ကလည်းဘာမရှိဘူးဟမ် အာဝဆောသဗ္ဗရောဂနာဆိုတာဒီကုလုံးဟာတန်ရာနာရယယောဂါတွေစံအိမ်ကြီးပဲဆိုတာပေါ့လေဒုက္ခတွေစံအိမ်ကြီးပဲဒုက္ခတော့ဒုက္ခကြီးကြီးပဲဒုက္ခတာတိလို့ခေါ်ထားတာပြီးတော့တိဋ္ဌာနီးတဲ့ရှုမှတ်ပြီးတော့မသိတော့ဒုက္ခကိုဒုက္ခမှမသိဘူးဒုက္ခလိုပဲဖြစ်နေတာဒုက္ခကိုဒုက္ခမှမသိတာကအဝိဇ္ဇာအပฏิပတ်တိအဝိဇ္ဇာခေါ်တယ် ဒုက္ခကိုဒုက္ခထင်တာကဆင်းရဲကိုချမ်းသာထင်တာကမိစ္ဆာပฏิပတ်တိဝိဇ္ဇာတဲ့အဲဒီအမှန်မသိမှုတိမမှုဆိုတဲ့ဟာတွေကတော့စိတ်ကံနိုင်မလားဖြစ်နေတာတိမထားတဲ့ပုဂ္ဂိုလ်မှာစိတ်ကံနိုင်မလားဖြစ်နေတာတမနစ်မှာဆိုလို့ရှိရင်တစ်စက်ကတလှော်ကြနဲ့တွေ့မယ်ဆိုလို့ရှိရင်မောဟပတ္တလဆိုတာအလှော်ပေါင်း60ဖြစ်သွားပြီတလားရှိရင်3600နာရီပေါင်းများစွာဆို3600 3600ဆိုတာ မသိမှုတွေကတူးတယ်အမှန်လားကြီးွားတာပဲอืมကာမဂုဏ်နဲ့နေတဲ့ပုဂ္ဂိုလ်အမတ်တမဲ့နဲ့နေတဲ့ပုဂ္ဂိုလ်ဒုစိတ်နဲ့နေတဲ့ပုဂ္ဂိုလ်တွေဆိုဘာမှမသိပါဘူးဒီမှာအမှန်လားဝင်နေเสียကောင်းတယ်အမှန်လားလည်းသလားเสียကောင်းတယ်ပါလေအခုတည်းမှာအခြေခံကိုကြီးတိလာတွေပြည့်စုံပြီးတော့ဖြစ်တိုင်းမှရှိသတိပြုစောင့်မှုစင်ထားဆိုတဲ့ကိုယ်လေးကဖြစ်တုံးဖြစ်ဆဲလေးတွေပေါ့လေလိုက်ပြီးတော့ရှုလို့နည်းနည်းအပြစ်ကလေးတွေမြင်လာတဲ့အခါမှာ အသက်ရှင်းနေတာသက်တမဲ့ဒီဒုက္ခတွေခံဖို့ပဲဆိုတာပေါ့လေသူသဘောပေါက်နားလည်သွားတယ်ဘဝဆင်းရဲလို့ဘုရားဟောခဲ့တာသူဘုရားကနားလည်ခဲ့ပါဘူးတဲ့အခုသူနားလည်စပြုပါပြီတဲ့နားလည်ပါပြီတဲ့သူကအဲ့ဒါတော့သူဝန်တော်အောင်နဲ့တင်ပြသွားပါတယ်ရှင်းလို့ဆရာလေးပါပဲအဲ့တော့ဘုရားကသူတင်ပြချက်တွေကိုရည်ရွယ်ပြီးတော့ ဒေသနာလေးတစ်ခုပေါ့လေဘုရားဟောထားတဲ့ဒေသနာလေးတစ်ခုပေါ်လာတယ်ဘုရားလက်ထက်တော်ကာလကဒီဝတ္တတူကဘုရားထံဟောရောက်ရှိပြီးတော့ပု္ပ္ပာ၃ချက်မိချုပ်ပါတယ်ကိစုဒုတိယပုရိသစာဟောတိကိစုဂျေလံပသသတိကိစ္စကြပြေတော်မကျောသဘဒုက္ခပမုစ္စတိမြတ်စွာဘုရား ဒီကောင်းရာဒုတိနဲ့တကယ်ဆင်းရဲရရာတို့ခြိတက်နေတဲ့ပုဂ္ဂိုလ်ပေါ့ယောက်ျားဖြစ်မိန်းမဖြစ်ဘယ်လိုပဲဖြစ်ဖြစ်ပုဂ္ဂိုလ်ရဲ့အဖို့ကောင်းဆိုတာပါပါလဲဖေရတဲ့ဒုတိယဆိုတာဖို့ပါပဲအဲ့လိုလေးပါဒီလေးကုန်တစ်ခုသူ့ကိုအကျိုးမဲ့တွေရှောင်ရှားပြီးတော့အကျိုးရှိတွေကိုစောင့်နိုင်ပွားနိုင်အောင်လို့လမ်းညွှန်သူဆိုတာဘယ်လိုပါလဲဖေရတဲ့ ဒါဒုတိယမေးခွန်းဘယ်လိုနေရာဌာနမျိုးမှာပျော်ပိုက်လို့ရှိရင်ဆင်းရဲဒုက္ခကလွတ်မြောက်နိုင်ပါတယ်လေဖေ။ဒါတတိယမေးခွန်းမိကုန်းကတော့ရိုးရိုးလေးပါပဲ။ဒါပေမဲ့လေးလက်ပါလူရင်းနဲ့အမှန်တန်ကြပါတယ်နော်။အဲတော့ဒီဝတ္တသုတ်တတာကတော့ကဘာသူကဘာသားတွေဟာအဖို့မဲ့နေကြတယ်ဆိုတာပါ။လမ်းပြ ကင်းကြသူလည်းပဲကင်းမဲ့နေတယ်အဖော်လည်းမဲ့ပြီလမ်းကညှို့ပြသူလည်းပဲမရှိဘူးဆိုလို့ရှိရင်တော့ဘာမှသူမသိတဲ့သဘောမျိုးသဘောမျိုးပါပဲဝန်းဝန်းကန်းဟာအဲမလွဲတာလို့လမ်းသွားလို့ရှိရင်တော့လမ်းဟန်ပဲရောက်လေကလုတ်တင်းတွေလည်းတိုက်မှာပေါ့ကြောက်တိချင်းတွေလည်းကြာနေတာပေါ့ ပြီးတော့အစိတ်ရှိတဲ့သတ္တဝါတွေလက်တက်နေနေဒုက္ခရောက်နေတာပေါ့ဘယ်ချမ်းသာနိုင်မလဲပြီးတော့အဲ့ဒီလိုမိကုံသုံးချက်ပြီးတော့မြတ်စွာဘုရားကပထမမိကုံဖြေပါတယ်သတ္တဒုတိယပုရိသသဟောတိကောင်းတဲ့နေရာဌာနနဲ့တကယ်အမဂ္ဂရဲ့ရှိတဲ့နေရာဌာနမျိုးပေါ်ကြီးခြိတက်နေတဲ့ခီးသွားနေတဲ့ပုဂ္ဂိုလ်ရဲ့ ဖော်ကောင်းဆိုတာဆတ္တယုံကြည်မှုပဲယုံကြည်ဆိုတာကအယုံကြည်ကံပစ္စည်းကမှန်မှယုံကြည်မှုနဲ့စစ်တာယုံကြည်ကံပုဂ္ဂိုလ်ကတကယ်ကိုကရုဏာရှင်ဖြစ်ပြီးတော့အရာရာမှာပေါ့လေအတိညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်အောင်ဒါမှတကယ်အဲယုံကြည်ကံပစ္စည်းမှန်တာပဲ သူရဲ့အဆုံမိတ်တွေကလည်းပဲတကယ်ကိုအကျိုးပြုတဲ့ဟာတွေဖြစ်ရမယ်အဆုံမိတ်တိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်တွေကလည်းပဲဒါမှန်ကန်ရမယ်ကောင်းတာပြီးကောင်းကျိုးရတတ်တယ်ဆိုးတာပြီးဆိုးရတတ်တယ်အကောင်းဆုံးနှမျိုးကတတ္တဝါကြီးကောင်းအောင်ဆိုအောင်ဖန်တီးပေးနေတယ်ဆိုတာအဲ့ဒါတွေဟာယုံကြည်တိုက်တဲ့အရာတွေပါပဲအဲ့ဒီယုံကြည်တိုက်တဲ့အရာတွေကိုယုံကြည်စရာပဲလို့ကြည့်ပြီးတော့လက်ခံမှအဲ့ဒါတတ္တတရားကစစ်ပါတယ် လက်ခံမှုအတည်ပြုမှုဆုံးဖြတ်ချက်ချမှုတရားတရားစစ်ပါတယ်တော့ဟမ်ပရမညာကြောက်စစ်ပုံမှာပရမညာလို့သိပြီးတော့လက်ခံတဲ့ဟာအဲ့ဒါမှန်တယ်ကြောက်နေနေပေါ့ပရမညာလို့ထင်မှတ်ပြီးတော့ပေါ့လေအတည်ပြုထားလိုက်တာဒါမှမှန်ဘူးဘာဖြစ်လို့ပရမညာစစ်မှမစစ်ဖဲဘူးအယုံကြည်ကပစ္စည်းမှန်တဲ့အပေါ်မှာကိုယ်အသိဉာဏ်နဲ့ပေါ့လေ သိရှိပြီးတော့လက်ခံမှဓမ္မတတ္တတရားရှိတာတဲ့အဲ့ဒါဖော်ကောင်းပဲကောင်းတာပြီးကောင်းကျိုးတွေရတယ်ဆိုတော့ကောင်းတာတွေရွေးလို့တာပေါ့ကိုယ်နှုတ်စိတ်ဟုတွေပေါ့မှန်တာတွေပေါ့အပြစ်ကင်းတာတွေပေါ့မကောင်းတာတွေကဆိုးပြရတတ်တယ်ဆိုတော့မကောင်းတာတွေကျိုးရင်းရှောင်တာပေါ့ကျိုးရင်းရှောင်တော့ဘေးမဖြစ်ဘူးပေါ့အဲ့ဒီအဖို့တန်တရားခီးတိ၆ကိုလေတွားကြတဲ့ပုဂ္ဂိုလ်ကသိအရေးကြီးပါတယ် သူကအဖော်ကောင်းတာရှိတာပဲလမ်းမကိုမလွန်ပြနိုင်ဘူးတတတရားကယုံကြည်ချက်တက်တက်ပါပဲဒီတော့လမ်းမှကိုညွန်ပြတယ်ဒါလည်းအရေးကြီးတာပဲကိတုဂျေနပတ်သစတိတဲ့အဲ့ဒီတတတရားအဖော်ကောင်းရှိတဲ့ပုဂ္ဂိုလ်ကိုဘသူကလမ်းပြနေပါသလဲဖျားတဲ့ဘသူကညွှန်ကြားနေပါသလဲ ဒါလမ်းမပါလမ်းမဆိုမလျှောက်ရဘူးဒါလမ်းမလမ်းမလျှောက်ဆိုတာလူကညွှန်ပြနေပါလေတမန်စဉ်းစားကြည့်လို့ရှိရင်တော့ပုဂ္ဂိုလ်တူကညွှန်ပြနေတယ်လို့ဒီလိုဆိုမှာပါပဲသို့တော့အဲ့ဒီပုဂ္ဂိုလ်ကညွှန်ပြခံရတဲ့ပုံမှာဘယ်တော့မှအကျိုးစီးပွားလိုလားပြီမယ်လို့အရာရာမှားဖို့ဒီကောက်ကောက်လိုက်ပြီးတော့လမ်းမှမညွှန်ကြားနိုင်ဘူးကိုယ်နဲ့မကတက်ချက်ပါတဲ့လမ်းမှညွှန်ကြားပြီတဲ့ဆရာကြည့်ရမယ် အဲ့ဒါတော့အတိညာပဲအတိညာဆိုတာကောင်းတာပြီးရင်ကောင်းကျိုးရတတ်တယ်ဆိုးတာပြီးရင်ဆိုးပြရတတ်တယ်ဆိုတဲ့ကမ္မစကတသမ္မာဒိဋ္ဌိပေါ့လေဟမ်ကုသကအကုသကနဲ့အကျိုးပေးရတွေ့ရတဲ့ပြင်ကောင်းရင်စာဆိုးရင်ခံရတတ်တယ်ဆိုတဲ့အခြေခံအတိစိတ်တပြေပါအဲ့ဒါအရေးကြီးပါတယ်မကောင်းတာကိုကောင်းမှန်းသိတော့မမှားရအောင်သတိထားတော့တာပေါ့ကောင်းတာကောင်းမှန်းသိတော့ ကောင်းအောင်ဖန်ပြီးတော့တာပါအကောင်းလေးလုပ်တော့တာအမှန်လေးလုပ်တယ်ကောင်းတဲ့ကောင်းအမကကြီးအောင်ပြည့်လုပ်တော့တာပေါ့ဟာအဲအချုပ်ကတော့အစည်းပွားမဲ့တွေကိုရှောင်ရတဲ့တတ္တိတတ္တိရှိတဲ့အတိုင်းလည်းပဲလက်တွေ့ကြကြလည်းရှောင်လာတယ်ဟာကောင်းတဲ့အရာတွေကိုလည်းလုံရတဲ့တတ္တိဒါတွေတတ္တိတွေလည်းကောင်းလာတယ်ဟာအဲအဲ့ဒါလို့ဆိုလို့ရှိရင်အခုအတိညာလေးဟာရပ်မနေပဲနဲ့တိုးတက်လာတာပေါ့အခုတရားထုတ်နေတာဟာ ခန္ဓာကိုယ်နာမှာမကြောက်ဘူးလေအသက်ဒီမှာလည်းမကြောက်ဘူးလေဒါဒါကစွန့်စားတဲ့သဘောပေါ့စွန့်စားတာပဲဒီကတော့ကြောက်နေလို့ရှိရင်ဒါတတ္တိကြောင့်ရောက်တာပေါ့ဒီမှာအဲတော့တတ္တိရှိရှိတယ်ပေါ့လေအသက်နဲ့ခန္ဓာမငယ်ပဲနဲ့ဒီမှာจิตတိုင်းမှာရှိသတိပြုစောင့်မှုစင်တာဆိုတဲ့အတိုင်းပေါ်တိုင်းအာရုံလေးကိုပေါ်ဆက်လိုက်ပြီးရှုမှတ်ပါများခရိကသမားတွေပြည့်စုံလာပြီဆိုလို့ရှိရင် ရုပ်ရည်နာရည်လို့ပိုင်းခြားသိတာပဲကြောင်းကျုပ်ဆက်ပုံတွေသိတာပဲကြောင်းကျုပ်ဆက်ဘုံမှာမျက်စိရဲ့သဘောပဲဆိုတာသိတာပဲဒီနည်းလည်းအစဉ်စဉ်အစဉ်စဉ်အတိပြန်ရင်ဖြစ်လာတာအတိပညာတွေဖြစ်လာပြီဆိုစိတ်ကရင်းကျက်ပြီးတော့ခန္ဓာရင်းဆိုတာလည်းနောက်ပိုင်းဖြစ်လာမှာပဲတော့အာတကယ်အတိပညာရထားသူဟာသူများကဘလောက်ပဲပြောပြောကိုယ်တော့အတိပညာရှိထားတော့ရရှိတဲ့အတိညာလေးကအမှားနဲ့အမှန်ကိုခွဲခြားပြီးတော့နားလေတော့ အမှန်လားမလျှောက်ဘူးမှန်လားလားလျှောက်တော့တာပဲတော့အဲဒီနည်းနဲ့ပဲဒီပုဂ္ဂိုလ်ဟာတန်တရားကြောက်ပေါ့လေအောက်တန်းတော့တိုင်းကြောက်ဖို့ရမရှိတော့ဘူးပေါ့လေဒါကလို့လမ်းပြကောင်းဟာလမ်းပြကောင်းဟာသိပညာမှတ်ပါလေတည်းဆိုတော့လမ်းညွန်ကောင်းဟာအသိပညာပါပဲလို့မြတ်စွာဘုရားဖြေလိုက်ပါတယ်အဲလိုသိပညာတွေအစစ်အစစ်ရသွားရင်တော့ ယုံနာလောကချုပ်ရင်းနဲ့နှိပ်ပါဘူးနှမောက်ပြုတည်ပါတော့တာပါပဲအဲဒီသွားလို့ရှိရင်ဒါကမှတကယ်ချမ်းသာဆိုတာပေါ့လေအနည်းဆုံးတစ်ပတ်တစ်ခုရသွားပြီဆိုလို့ရှိရင်မလားကြောက်ရွံ့ကောင်းတဲ့အပယ်ဆင်းရဲကလွတ်ပြောက်သွားတော့တာပါပဲအဲတော့ဘယ်လိုနေရာဌာနမျိုးမှာပျော်ပိတ်သူဟာဆင်းရဲဒုက္ခကလွတ်နိုင်ပါသလဲလို့ဆိုတော့ယုံနာလောကချုပ်ရင်းနဲ့နှိပ်ပါ ဆက်ရောက်တဲ့အနေနဲ့မျက်မှောက်ပြုတဲ့အနေနဲ့ပျော်ပိုက်တဲ့ပုဂ္ဂိုလ်ဟာဆင်းရဲမှလွတ်ရောက်နိုင်ပါလေတဲ့မြတ်စွာဘုရားကပြောလိုက်ပါတယ်။အဲဒီလိုအာမခံဉာဏ်ရှိတဲ့အဖက်ပုံကြီးနဲ့တူတဲ့ခန္ဓာကိုယ်ကြီးတွေကသတိပဋ္ဌာန်ဤရပါလေ။တကယ်အနှစ်သာရနဲ့ပြည့်စုံတဲ့ဖော်ကောင်းနေအထူးသဖြင့်လမ်းညွှန်ကောင်းနေပါလေ။